9ရက်ဒီနေ့မှာစိတ်ထားဖြူဝေချမ်းသာရေးတရားတော်ဒုတိယပိုင်းဆက်ပြီးတော့ဟောရမည်တဲ့အဲ့ဒါဒီတရားထဲမှာစိတ်ထားပြုဝေချမ်းသာရေးတရားထဲမှာဘာတွေပါမလဲဆိုတာကြိုတင်ပြီးတော့သိမထားခြင်းမလားသိပါပါဘုရား ဆောင်ရီမှာဆောင်းပုတ်30ထောင်330ခုနှစ်ကဆောင်းပုတ်ရှိတဲ့နောက်ပဲအကုန်ပြည့်တယ်အဲ့ဒါဆောင်းပုတ်တစ်ပုတ်ဆိုဘယ်နည်းဟောရမလဲမသိဘူးပထမအဲ့ဒီဆောင်းပုတ်ဖတ်ပြမယ်ဆောင်းပုတ်ဖတ်ပြနေတဲ့ဘာတွေပါမယ်ဆိုတာသိတယ်နော်နတ်တော်ဆောင်းပုတ်ဖတ်ပြသည်လည်းတရားပဲနော် ဒီစာပုဒ်ကပါဠိတော်တွေကိုပြန်စီထားတာနံပါတ်1ကမြင်နိုင်ငယ်စွာတိမ်ဝိလှ၍ပြုကြလိုရကြတတ်ပါ၏သမာမြောက်နိုင်စိတ်စဉ်ရိုင်းကိုခြင်းနိုင်ညာရှင်ပါပစေနှင့်အစဉ်ချောအုပ်တတိချုပ်၍မလုံမရိုင်းကောင်းစွာနိုင်သောပွန်ခိုင်ဖြိုးဖြိုးချမ်းသာတို့သည်ကောင်းညိုကြွယ်လိမ့်မည်သာကိုဓမ္မပရဂါထ 36နံပါတ်ဂါထာကိုမိတယ်နောက်မြင်နိုင်ခဲ့သောသိမ့်မွေလာ၍သူကြလူရာကြတတ်ပါသည်ပမာမြောင်နိုင်စိတ်စရိုင်ကိုထူးတိုင်ပြေချော့ထင်နိုင်လွတ်၍မကုမထိန်ညွတ်တိုင်းရင်ကအေးငိမ်ချမ်းသာမရပါပဲဘူရဆင်ကဲလွန်ဆင်းရသည်မိုက်မဲသူတို့လမ်းစဉ်သည်တဲ့အခဏဆောင်းပုံးတဲ့ဆန့်ကျင်ပဲဒီမှာစိတ်မဲနဲ့စိတ်ဖြူ ကိလေညင်မဲ့စိတ်နိုင်ဆွဲယုံလဲမကြည်လင်ကိလေညင်မဲ့စိတ်မဆွဲယုံလဲအေးကြည်ရွှင်စိတ်ညင်မဲ့လျင်ဆင်းရဲပင်ဖြူလင်းချမ်းသာသည်ချမ်းသာရလိုများလူကိုကိုယ်ကိုသိရမည်ကိုယ်ကိုသိခြင်းများလူရှင်နေစဉ်သိရမည်နေစဉ်စစ်စစ်စိတ်ညစ်ကြေလျှော်စေပြရမည် သံယုတ်တနိကေဒုတိယအုပ်သမေဟ123ဒုတိယဂတုလပဒတုံးတဲ့အဲ့ဒီဒေသနာကိုစိတ်မဲများကိုဖြူစင်စေသည့်ဤ6မျိုးမဲသည့်စိတ်ကိုဖြူစေလိုသောထိုတို့အာယုံညင်မျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲပြောင်းလေဖို့မကောင်းအာယုံသည်ညလုံးပတိညာချိန်ညှိလော့ ဆိုပြီးမေတ္တာသမထနဲ့ဘွားရာဝိပါနိ၆ရာတွင်သိမြတ်ရာသုံးဖြူစိတ်ဖုံးဤသလုံးချမ်းသာလိမ့်မည်ဒီဒါတော့ဒေသနာပေါင်းစုံကဟာစုပြီးတော့အနှစ်ထုတ်ပြီးအချုပ်ရေးထားတာနောက်တစ်ခါအဲ့ဒါပြန်ဖတ်လိုက်မေရီစိတ်ကိုဖြူစေလိုသောထိုထိုအာယုန်ညမျိုးစုံနှင့်မကြုံတွေ့စေမမွေစေပဲ ရောင်းလေဖုံဖုံကောင်းအာယုန်ဒီနုလုံပฏิညာချင်းညီလောဟောနုလုံပฏิပါလာနော်အနုလုံပฏิလုံအနုလုံကအစဉ်အတိုင်းပฏิလုံကရောင်းမြန်အဲ့ဒါဆိုလိုတာကအပြန်မြန်အလှန်လာနော်ကောင်းအာယုန်ဒီနုလုံပฏิညာချင်းညီလော ဆိုပြီးမေတ္တာသမထာနှင့်ပွားရာဝိပါနိ၆ရာတွင်တမြတ်ရာသုံးဖြူစိတ်ဖုံးသည်တလုံးချမ်းသာလိမ့်မည်သည်စိတ်မြင်မဲ့ကြောင့်ဥပတိလေသာတရား16ပါးသူပစ္စည်းဟောရလိုအဘိဓါအလိုကြီးတာဝိတမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကခေါ်တာမလီပါယညုဖွဲ့ကဥပနာဟ ယေရှုဖြက်ကမက်ခမှတ်ပါဂုံကြီးရှင်တုပြိုင်မှုမလာတာမနာလိုခေါ်ဆိုကြည့်အိတ်တာနှမျောနေပြီမစ္စရိယမိမိပြင်းများဖုံးထားမာယာကိုယ့်ပြဖုံးတာကမာယာုံမရှိပြန်ရှိဟာဆောင်ကထုတ်ဖို့ကမှတ်ကြတာထေရမရှိတဲ့ကုံရှိဟာဆောင်တာကသာထေရ မန်ခက်ထံကဓမ္မမှန်သွားသူတဲ့ကဲပေါ်ပြုလိုသာရပါထောင်လွှားမာနညစ်ကမတာထောင်လုံးပြီးအတိမာနတာကုသိုလ်များမေညာပမာဒာဤ16ပါးစိတ်အားမဲ့စေဝဋ္ဌတုံမထုတ်ပြကလေးကိလေမှန်သမျှကြံညတာတွေသူတို့လည်းစိတ်မဲညစ်ကြစေမေဒီမနိကေ မင်းစိမတော့မှထုတ်ထားတဲ့စိတ်ညစ်မဲ့ကြောင့်ဘယ်ကိလေသာ136ပါတဲ့နောက်ကြတော့အဲ့ဒီ136ပါးကိုတစ်ခုစီတစ်ခုစီအတိပ္ပယ်ရှင်းပြီးဒါတွေကိုဘလို့ပယ်ရမယ်ဆိုတာနောက်ကြတော့ထောက်စိတ်မဲများကိုအမြင့်ပြရှင်းဖို့စိတ်မဲဆိုတာကိလေသာစိတ်ပေါ့သောတာပတ္တိမဣပေယအိတာမစ္စရိထေဝီမာယာပါထေပလာတ လက်ထ6ဖြာမြစ်ပြရှင်ပေခြင်းပထမပထမပဲဖြစ်တဲ့သောတာမေကပဋိမေကအိဒါမနာလိုတာကိုလည်းပယ်တယ်မစ္စရိယဝန်တို့တာလည်းပယ်တယ်မာယာကိုအဖြစ်ဖုံးတာကိုလည်းပယ်တယ်ပါတိယမရှိတဲ့ကုန်ရှိဟန်ဆောင်တာလည်းပယ်တယ်ပလာကသူများကိုတက်ပြီးဂုံပြိုင်တာလည်းပယ်တယ်မက္ခကျေးဇူးချီဖြစ်တာလည်းပယ်တယ်တဲ့သောတာပန်ဆိုရင်အဲ့ဒီတရားတွေမရှိတော့ဘူးဒါပြောတယ် မိမေဤပေယပြာပါကောဒဥပနာဟပမာဒဟုလေးခုမှန်စွာမြင့်ပြခြင်းပေခြင်းတတိအဲတတိယသကရာဂမိမေကအမြင့်ပြပေတာကိလေသာကိုလုံးလုံးအမြင့်ပြပေတာမပါတာနဲ့ဒီတဲ့ထဲမှာကအနာဂါမိကိုကြောပြီးပြောတာနာဂနိမကဗျာပါဒခေါ်တဲ့ဒေါသပဲတဲ့ကောဒစိတ်ဆိုးတာပဲတဲ့ဥပနာဟယညှိုးဖွဲ့တာပဲတဲ့ပမာဒမေ့တာအနာဂါမိမကပဲတဲ့ ဗိဓာလောဘဓမ္မတာရမအတိမာနမာနမဒါပြည့်ပြည့်ရှင်ပဲခြင်းသုဒ္ဓါသုဒ္ဓါဖြစ်တဲ့အရဟတမေကသူပစ္စည်းလိုချင်တဲ့အဗိဓာသူပစ္စည်းငါပစ္စည်းဖြစ်ရင်ကောင်းပါပဲလို့ဆိုတဲ့အဗိဓာပြီးတော့လောဘလိုချင်တတ်မဲ့တယ်လည်းပယ်တဲ့ဓမ္မကျမ်းသားနဲ့မာနကိုလည်းပယ်တဲ့ပါရမသူများတဲ့တခါပေါ်ပြုလို့တဲ့ လည်းပဲတယ်အတိမာနအလွန်မာနကြီးတာမာနပါမမာနကြီးတာမဒမာရတာဒါတွေအကုန်လုံးဟာတမက်ကပဲတယ်တဲ့မူလပဏာတာအခါကတပထမအုပ်180စာမျက်နှာ180ကဝတ္တသဝထသဝဖွင့်တဲ့အဲ့ဒါသူရှိတဲ့အတိုင်းရှိတဲ့အတိုင်းဒီတော့မှဒီမှာစိတ်တော်တရားလေးတွေ သီတရားအညာတခုမမာရှု၍စိတ်ဟုညီမြဒီတပါးများတရားပူဇာဆောင်စည်းကိုကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှဤစိတ်တခုနိုင်ရဲ့လူပြေလည်းဖြစ်နိုင်တယ်နတ်ရွာလည်းရောက်နိုင်တယ်မြမလည်းဖြစ်နိုင်တယ်နောက်ဆုံးနိဗ္ဗာန်ကြီးရောက်နိုင်တယ်တဲ့စိတ်တခုနိုင်ရဲ့ဟုတ်ကလားစိတ်မနိုင်လို့ခက်နေတာမလားနောက်စိတ်ညစ်စိတ်ကြီးစိတ်ဖြင့်ဆေးတယ် ရေကြောင့်ညွန်ကြည်ထိုးညွန်ညစ်လက်စင်လေးရေကြောင့်တွေမထောက်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလက်ဆေးကြောစိတ်ပင်စင်မစင်ဟောကိုယ်ပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည်ရေကြောင့်ညွန်ဖြစ်ထိုးညွန်ညစ်လက်စင်လေးရေကြောင့်တွေမထောက်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလက်ဆေးကြောစိတ်ပင် စင်မစင်ကိုကိုယ်ပဲမှန်ပြုသူမပြုသည်စင်မှုကိုမှတာဝန်သည်နောက်စိတ်အေးကြည်လည်းအကျိုးမြတ်အေးမြကြည်လင်ကံရဲ့ပြင်ဤအောက်တွင်ရှိညာငါလိပ်ဖာနှင့်ရောက်သွားခယုအစွစုကိုကြည့်ရှုလိုက်တဲ့ဖြစ်နေမြင်တို့ကြည်လင်စိတ်ဖြူထိုသည့်သူဟာကိုယ်သူအကျိုးနှုတ်အကျိုးနှင့် မကြိုးကိုသိနိဗ္ဗာန်ထိပြီးနောက်ကြည့်စိတ်ဝယ်ခြင်းတော်ကြောင့်စိတ်ကြည်လျင်သိတယ်သိတယ်မကြည်လျင်မသိမသိဘူးဒါပြောတာဒီမြကြည်လင်ကံရဲ့ပြင်ဤအောက်တွင်ရှိညာငါလိပ်ဖာနဲ့ရောက်သွားခရုအစွစုကိုကြည့်ရှုလိုက်လင်ထင်းနေမြင်တို့ကြည်လင်စိတ်ဖြူထိုသည့်သူကကိုယ်သူအကျိုးနှစ်ဦးယုံနဲ့ မကြိုးကိုသိနိဗ္ဗာန်ထိပြီနောက်ကြည့်စိတ်ဝဲကင်းတော်ကြောင့်ကျွန်တော်တို့ပါဠိတော်သာမျက်နှာရှင်းတဲ့အဘိဓါနဲ့ဝိသမလောဘအကြောင်းနဲ့ကြောင်းကျိုးမမြင်မိုက်မောင်မင်းမိုက်မောင်ဝင်းစိတ်စင်စစီတာလောဘအပြည့်စေချာစစ်ပဲပြစ်သူကိုပါယုံမွေတင်စေပွားလျက်နေဣန္ဒြေဆောင်သီးရာစားတော့တိုင်းချင်းမိကောင်းစီပြောလေသင်လျော်တာ ကာမိသန္တပေကြောင့်ပြ6ဝါအထကထာနောက်ပြာပါဒကောရဥပနာဆိုတဲ့စိတ်ဆိုးတာဒေါသထွက်တာကြောင့်ညှို့ဖွဲ့တာကိုပယ်တဲ့နည်းတဲ့ကြောင်းကျိုးမမြင်မိုက်မောင်းဝင်စိတ်ဆင်းဖြစ်စီတာအိယာဆင်းရဲချွေရနဲ့ယုံလဲမလပါဥစ္စာဆုံးရှုံးအများမဟုတ်မှအောင်ဤရှင်းပြဒေါသအပြစ်သေးချာစစ်ပယ်ပြစ်သူကိုပါဘယ်လိုပယ်မလဲဆိုတော့ မေတ္တာတရားရှိရှုပွားပေရှားပြပါဒမေတ္တာသင်စေပွားလျက်နေရှုလေကံဥစ္စာစင်ញင်များစေမိတ်ကောင်းစေပြောလေနှင့်လျော်သာပြပါဒေါသပေကြောင့်ပြ6ဝအထာကထာနောက်ပဲနည်းတခုအဲဒါကတက္ကရာပဲနည်းနောက်ပဲနည်းကအင်္ဂုတ္တပါဠိတော်ဒါပဲနည်း ကိုမချစ်သူထိုသည့်လူဤရှင်ဖြူစိတ်ဓာတ်ကိုတော့ညာကိုစဉ်းစား၍ကျေဒေါသပင်လောကိုမချစ်သူထိုသည့်လူဤရှင်ဖြူစိတ်ဓာတ်ကိုနှုတ်များကိုစင်ကြဲတဲ့စိတ်ဓာတ်စင်ကြဲတဲ့ကိုစင်ကြဲတဲ့နှုတ်တစ်ခုကိုရွေးချယ်ပြီးတော့မိမိသူ့ဘောမှာဖြစ်နေတဲ့ဒေါသပယ်ပါတဲ့စင်ဖြူစိတ်ဓာတ်ကိုနှုတ်များကိုစဉ်းစား၍ကျေဒေါသပယ်လော အကယ်၍များသုံးပါလုံးမင်းမဖြူစင်သောသူပင်သနာမြင်မကွာသည်ငါးပါးဒေါသပဲကြောင်းသည်တကယ်လို့သူကသိထားတာလည်းညံ့နေတယ်နှုတ်ကြောကလည်းဆိုတယ်ကိုပြုမှုကလည်းမကောင်းမှုတွေပဲပြုနေတယ်ဆိုတော့သူ့မှာစိတ်ရောကိုယ်ရောနှုတ်ရောဘာမှရွေးချယ်ပြီးအာယုံပြုရှုစရာမရှိဘူးတဲ့ဒီလိုဆိုတော့သူ့ဘောဒေါသမထွက်ပါနဲ့အဲ့ဒီခါလဲတနာလိုက်ပါဩဒုက္ခပဲဒီလိုသေးသေးလို့ရင်အပယ်သွားမယ်လူပဲတနာစရာပဲလို့တနာလိုက်တယ် နောက်လောင်ချစ်ပွဲစုမြတ်ထွက်သူကိုတုတ်မှုအမျက်ပြန်မထွက်ကအောင်ခက်နိုင်ခဲ့ရှိနေတယ်ဝဲအောင်ပွဲရသည်သူဟုမြည်ခြင်းမကြည်စိတ်ခက်အမျက်ထွက်သူထိုသိလူနှင့်အတူပြန်လျက်မျက်မှန်ထွက်တော့ရှေ့တဲ့နောက်လူမိုက်တော်မူ၏ဒါကပန်ယုတ်ပါဠိတော်ကို စေးထားတဲ့စကားဘယ်သူစေးထားတာလဲဆိုမကနေဝလင်္ကာတဲ့ဆရာတော်မန္လိဆရာတော်စေးထားတာ။မယုတ်ပါဠိတော်မှာလည်းပါတယ်ဒါဥဒ္ဒံပါဠိတော်မှာလည်းပါတယ်။ဒီဟာကအဲဒီဒီနခုပါတယ်။စိတ်ကောင်းတယ်ပြန်ဖတ်မယ်။လောင်ချစ်ပွဲစုမြတ်ထွက်သူကိုတုံ့မူအမြဲ ရံမထွက်ကအောင်ခက်နိုင်တဲ့စစ်မြေတဲ့ဝဲအောင်ပွဲရသည်သူဟုမြည်ရှင်မကြည်စိတ်ခက်အမျက်ထွက်သူထိုသည့်လူနှင့်အတူပြိုင်လျက်မျက်မှန်ထွက်သောရှေ့တဲ့နောက်လူမိုက်သောနောက်ရံညိုးပွဲခြင်းကိုမျိုးဆယ်မျိုးတဲ့ မိမိရဲ့ကြိုးစည်းဝါမဲ့ကိုပြုဘူးသူပြုနေသူပြုပြီးသူကိုရညှိုးထားခြင်းမိမိချစ်ခင်သူ၏အကျိုးစီးပွားမဲ့ကိုပြုဘူးသူပြုနေသူပြုမိသူကိုရညှိုးထားခြင်းမိမိရန်သူ၏အကျိုးစီးပွားကိုပြုဘူးသူပြုနေသူပြုမိသူကိုရညှိုးထားခြင်းနံပါတ်၁ကအရာမဟုတ်ဒီတိုင်းအပြည့်ထွက်ခြင်းတဲ့သင်္ဂုတ်တော်ပါဠိတော်တတ္တရာဥစ္စာမျက်နှာ356နောက်မေခပလာက ဖြစ်ပုံနဲ့တဲပုံဒီလူဘဝလူလောက၌ညာနာသံပဇင်ကင်းမရှင်မဲ့ကတိညုတာဘက္ခဆိုတာသူကျေစုမတိတာကျေစုခြေဖြစ်တာပလာဒဆိုတာဂုံရီရူပြိုင်တာဒီလူဘဝလူလောက၌ညာနာသံပဇင်ကင်းမရှင်မဲ့ကတိညုတာကတဝေတိမတိတသူလူမသမာထိုများစွာတို့ ချမ်းသာစည်းဝါကြော်ပါငြိမ်ငြိမ်မြဲမခိုင်ဘူးဓမ္မကရိုင်းစစ်ရေးကြာပြားရေးတို့သရေမတို့ဘုံရောက်ညိုတရက်တကောနေညာဆောက်ရပမာယုတ်တစွာဤကျေးဇူးမသိရဲ့ဒီအဖြစ်တွေရတယ်တဲ့ကျေးဇူးဖြည့်ဖြည့်ဒီအဖြစ်တွေရတယ်တဲ့ကိုယ်နဲ့မတူတဲ့လူကိုသက်ဂုံပြရင်ဘာဖြစ်မလဲတဲ့ဂုံနေမတူမမျှသူကိုမမှုတမှုပြိုင်မပြုတ်နေ ဘုံနေမတူမမျှသူကို မမိုးသမှုပြိုင်မပြုတ်နဲ့မတူရာသည်ရေနှင်းမိတို့ကြီးကပဲခါမရရဘူးရဲပါတုံးနဲ့မွန်းနဲ့လောင်မြိုက်ပေကြီးဆိုင်၍ကိုတိုက်ဒုက္ခရအမှန်စွာပျက်စီးရ၏ပညာချင့်ထောက်မမမောက်နဲ့ကိုအောက်တန်သူအထက်သူဟု မယူမြဲသူသုံးပုဂ္ဂိုလ်တွင်အောက်ဘူသနာတန်တုအမှုမြောက်သားအမြမယုတ်ချနှင့်ထက်ကသူမယူလေရ၏မကောင်းလားသိကောင်းနော်အဲ့ဒါလည်းပဲမန္လိဆရာတော်ရဲ့မဂဒေဝလင်္ကာတဲ့အပိုက်198 196 199အဲ့ဒါ Now အိတ်တာမစ္စရိယမနာလိုတာကိုပယ်ဖို့မနာလိုခြင်းကြောင့်အပြစ်ရပုံသူ့ကိုပယ်ဖို့မစ္စရိယဝန်တော်နှမျောတွန့်လို့ခြင်းကြောင့်အပြစ်ရပုံသူ့ကြောင့်သူ့ကိုပယ်ဖို့မနာလိုမှာချွေရန်กว่าကြည်သာချွေရန်စီမပေးသူကမွဲပြာကြသူမပေါ်ကျွယ်သည်သူ့ကိုချီးမြောက်ကိုကုန်မြောက်ဤရွင်ပေါအလိုဝန်မတော်နဲ့သူ့ကိုကုန်နှိမ်ကိုကုန်နှိမ်ဤစီစဉ်အရာသူချမ်းသာ၌ စိတ်ဓာမကျွဝမ်းမြောက်ရှုလောသူ့ကိုစောင့်မှသူအကိုကိုကြည်ညိုမေတ္တာဆောင်နိုင်ရ၏မဂရိဝလင်္ကာပဲနေရာ54အပုပ်ပြီးတော့အဲ့ဒါကအိတ်တာကိုပယ်တဲ့နည်းနော်ပြန်ဖတ်လိုက်ပြန်ကောင်းလုံးလုံးလုံးသူ့ကိုချီးမြောက်ကိုဂုံမြောက်၏ရွင်ဖောက်အလိုဝမတော်နဲ့သူ့ကိုဂုံနှိမ်ကိုဂုံနှိမ်၏ စိတ်အရာသူချမ်းသာ၌အိတ်သာမပြုတ်ဝမ်းမြောက်ရှုလောသူချမ်းသာနေတာကိုသွားပြီးမနာလိုမဖြစ်ပါနဲ့တဲ့ဝမ်းမြောက်ပါတဲ့စီလိအရာသူချမ်းသာ၌အိတ်သာမပြုတ်ဝမ်းမြောက်ရှုလောသူကိုစောင့်မှသူကကိုယ်ကိုကြည်ညိုမေတ္တာစောင့်နိုင်ရ၏ဒါကအိတ်သာနောက်မစ္စရိယဝန်တို့ရာသရာမရှိမပေးမလူမုံသေးဘူးဤပေလူတသောချစ်စေကြော်သည် လူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရားဝတွင်ပေးကမ်းခြင်းကရာခြင်းတတဝါမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တရာပေးရတာနဲ့ယူရတာဘယ်ဟာကောင်းမလဲတဲ့ပေးရတယ်ကောင်းတယ်တဲ့ပေးနိုင်ရင်ကောင်းတာကြီးပဲနော်သရာမရှိမပေးမလူမုံသေးဟူဤပေးလူတတ်သောချစ်စေကြော်သည်တဲ့ပြရသေးတယ်ဟုတ်ကဲ့လား ဘူးလဲဘေကံသုဒ္ဒနာနော်ဘေကံသုဒ္ဒနာဘေလူဒသောချစ်စေကြောသည်လူဘောဌာနဤလောက၌စိတ်ကကြည်စွာစေတနာနှင့်တရားဝန်တွင်ဘေကံရင်ငါရခြင်းတတာဝမြောက်စွာသည်မင်္ဂလာလွန်မြတ်ဖြစ်တတာဒါလည်းပဲမန္လိဆရာတော်ရဲ့မကရိဝလင်မှာပဲဆရာတော်ကြီးက နဲ့ရေးထားတဲ့လင်္ကာနဲ့တိုက်ဆိုင်တဲ့ဟာအဲ့ဒီဆရာတော်ကြီးရဲ့လင်္ကာဘုန်းကြီးထည့်လိုက်မတိုက်ဆိုင်တဲ့ဟာမရှိဘူးဆိုဘုန်းကြီးရေးထည့်လိုက်တယ်ပါရိမမာယာတာတိယမာယာကိုအပြစ်ဖုံးတာတာတိယမရှိတဲ့ကုန်ချီဟန်ဆောင်းတာအကုန်လုံးလိန်သားကြီးပဲတာတိယလည်းညာတာနော်အဲ့ဒါကတော့ဆရာတော်ကြီးထဲကမတွေ့သေးလို့မတွေ့လို့မလို့ကိုအကူရေးထဲတယ်မာယာတာတိပလေပစာနှုတ်ပြမတိအပြစ်ဒီက မပီစကားမညီပွားနဲ့ပုံညာပဇကို၆ကတည်းမြစ်ထအိန္ဒြေကိုနေမလဩဇာကြ၍နှုတ်ကကြံတော်စိတ်ရစိတ်ရပေါ်သည်ရောင်းတော်အပြာကျိုးသည်မာယာတတိယမမစကားပြောလို့ရှိရင်တော့ဒီအကျိုးတွေမကောင်းကျိုးတွေရတယ်တဲ့အစ်တိယအထကတာသာမျက်နှာ124မှာကြည်ပါတယ်လူချင်းအဲ့ဒီကြည့်နော် ရမှတ်လိုက်အောင်မယ်မာယာတာတိပလေပဇာနှုတ်ရှာမတိအပြစ်ဒီကနှုတ်မတိရှာမတိစကားမတိနော်နှုတ်ရှာမတိအပြစ်ဒီကမပြီးစကားမညီသွားနဲ့စကားလည်းမပြီးဘူးတဲ့မညီသွားနဲ့သွားလည်းမညီဘူးတဲ့ပုံညာပဇာကို6ကတရဲ့ညစ်ထအိန္ဒြေကိုနေမလဟောစာကြ၍နှုတ်ကကြံတော်စိတ်လျက်ပေါ်သည်ရှောင်းသောအပြန်အကျိုးဤတဲ့ နောက်ကာမတာရမမာနအတိမာနမဒဆိုတာအဲ့ဒီ6ခုလုံးဟာအတိဘယ်ကမာနကြီးတာကြီးပဲမာနကြီးလာပြီဆိုရိုင်းဆိုင်တယ်ဓမ္မပါရမမာနကြီးတဲ့အတွက်သူ့တက်ပြိုင်တယ်အတိမာနစိတ်ဘဝင်မြင့်တဲ့တင်ကြတဲ့ခေါင်းရောက်နေတယ်ဒါပြောတယ်အဲ့ဒါအဲ့ဒါရဲ့အပြစ်တွေနဲ့ပယ်ပုံနေမယောမသေးမျိုးယုတ်ချေယူသေးမျိုးမြတ်သည် မာနာကြီးကမျိုးယုံရမန်ချမျိုးမြတ်သည်အဲ့ဒီမန်သုံးပါးချက်သေယသရိတယောဂီနာသုံးပါးမှာအပြသုံးမျိုးသုံးလီခွဲပြန်သည်ယကြီးမန်ကိုပါမာနကိုပါပြတော့ပြီးမှပညာကင်းပြီမနိုင်ကြီးပဲဇာတိပုံညာမဟာတာဖြင့်ဇာတိမဟာတာပုံညာမဟာတာ ဇာတိမဟာတကအပြောပြတာပြောတာပုံညာမဟာတကဘုံကြီးတာပြောတာဇာတိပုံညာမဟာတဖြင့်မာနအရာကဲမိုးစွာတရဲ့ငါသာမင်းဟုပဇာတုဟုအယူမောက်ကြွားမထောင်ဝါနဲ့ငါတုနိုင်သူဘယ်မှမရှိဘူးငါအပါဆုံးဘယ်သူမှငါမတုနိုင်ဘူးလို့အဲ့ဒါလိုသွားပြီးတော့မထောင်ပါပါနဲ့မှားလိုက်မယ်တဲ့ဒါနဲ့မှားလိုက်စရာတော့လည်းမှာပဲနော် တဲမိုးသွားလျက်နာသာမင်းဟုပဇာတုဟုအယူမောက်ထွားမထောင်ဝါနဲ့တောင်ကားမြင့်ကြီးမိရာရှိန်ဘူးနာမူမာကြောဘက်မဲ့တော်ဟုရေကြောတတ်သည်မတိ၍သာကျိမ့်ပါရသူတောင်ကငါအကြီးဆုံးဆိုပြီးတော့တဲ့ကျိမ့်ဝပြီးမာနမတက်နဲ့မိကငါအပူဆုံးဆိုပြီးတော့ကျိမ့်ဝပြီးမာနမတက်နဲ့အပန်းကငါ အမှားဆုံးဆိုပြီးတော့ကြီးမပြီးမာနမတက်နဲ့တဲ့အဲ့ဒါလိုမာနတက်တာတခြားကြောင့်မဟုတ်ဘူးရေရဲ့ပတ်တိသူတို့မသိလို့တက်ကြတာတဲ့ရေနဲ့တွေ့ရင်သူတို့ဘာမှခံနိုင်ဘူးလေဒါပြောတာတောင်ငါမြင့်ကြီးမိလားချိန်ဘူတံမူမာကျော်ပဲ့မဲ့တော်မူရေကျော်တတိမတိ၍သာကျိမ့်ပါရာတို့ပမာပုံမိမမှုကြီး၍ ဤတန်လာမကြုံဝါတဲ့ရေအားကြုံတွေ့ဝဲဟုတ်ပွေ၍တိုက်ပွေသောအခါမကြာမတဲ့အလင်းတစ်ဖြင့်တောင်းမြင့်မိဘူးတမမှုလည်းမြူကဖြစ်၍စနစ်ကြွေမွအပြောက်ပြရ၏သိကောင်းတာပဲပြိတ္တာတော့ကောင်းလားမကောင်းလားမသိဘူးဘုရားသိကောင်းတာ မလေးစရာတော့ရဲ့ငါမနာတရားမကြည့်နဲ့တဲ့လောကမှာမနာကြည့်စရာဘာမှမရှိဘူးတော့ကိုကညတဲ့သားတဲ့ထင်မြင်အမှန်ကိုတဲ့သားတာလေးအများကြီးရှိသေးတာတဲ့အဲ့ဒါကိုမသိလို့တဲ့ဒါပဲအဲ့ဒါပြန်ပြီးတော့ဖတ်လိုက်ပါဦးမယ်ကောင်းလို့မလို့ပညာကင်းပြီးမနိုင်ကြီးပဲဇာတိပုံညာမဟာတဖြင့်မာနအရာကင်းမှုစွာတည်းငါသာမင်းဟုပဇာတုဟုအယူမောက်ကြွမထောင်လွှားနဲ့ တောင်းဟာမြင့်ကြီးမိသားချိန်ဘူတံဘူမာကျော်ပဲ့မဲ့တော်မူရေကျော်တတိမတိ၍သာကျင်းပါရာသို့သမာပုံမိမမူကြီး၍တောင်းမိတန်လာမကြုံဝနှင့်ရေအားကျုပ်တွေဝဲဟုံမှု၍တိုက်ဝိသောခါမကြမတဲ့အလင်းသဖြင့်တောင်းမြင့်မိဘူတမမှုလည်းမြူသာဖြစ်၍စင်စစ်ကြီးမှပြောက်ကြရ၏ မဂ္ဂဒေဝသင်္ဃာအပုတ်203နောက်တစ်ခုကလာပြမီမာနအကြောင်းပဲသုတတရားမြင်ကြအတိများစွာရှိလဲဘောဓုတအကြအမြင်များပေမဲ့လေယတိမရှင်တပ္ပဇမမီမာနကြီးကဝိပီပညာပြီးစပါခဲ့ တတိမရှင်ဗမ္မနေမမိမာနာကြီးကခွေးမိပညာကြီးတပါးကဲမဟုတ်တာဘလောက်ရှိနေပေမဲ့လို့တဲ့သူ့မှာတတိတမ္ပဇ္ဇညာအမြောင်မြင်မရှိလို့မလို့မာနာကြီးရင်တော့အဲ့ဒီလူမှာရှိနေတဲ့ပညာခွေးမိပညာပဲတဲ့ဥပမာတွေလည်းသိကောင်းတာနော်တတိမရှင်ဗမ္မနေမမိမာနာကြီးကခွေးမိပညာမိတပါးကထောင်ကမတ္တပုံမကြရှင်းဟော ခွေးမိဆိုတာအဲ့လိုပဲတဲ့ဘယ်လိုလဲတော့ဟမ်ခွေးခွေးအမိထောင်းနေတာပဲကြီးတယ်ထောင်းနေတဲ့အဲ့ဒီအမိပါအသုံးကြရင်၆ခွေးချင်း၆ခွေးတော့အသုံးကြရလားဘာမှမကြောက်ထောင်းတာထောင်းတာပဲရှိတယ်အဲ့ဒါပြောတာအဲကြောင့်ခွေးမိပညာတဲ့သူတတတတပဲရှိတယ်ဘာလောကအကျိုးဘာမှအကျိုးမပြုဘူးတဲ့ဒါပြောတာ သတိမရှင်းတပ္ပဇင်မမိမာနာကြီးကသွင်းပြီးပညာပြီးတပါပဲထောင်ကမတ္တသုံးမကြခြင်းမတ္တကထောင်မှာမြလူများဘုရားနှိမ်လိုစွာနဲ့ရန်ရှာကြည်ပါအပြစ်များကြီးတဲ့ထို့ဘုရားကြီးတာနဲ့ကိုယ်ကဘုရားမရှိဘူးထင်တဲ့လူတွေကိုလိုက်ပြီးထိထိပါပါကိုယ်ဘုရားနဲ့နှိမ်ပြီးပြောဖို့ပဲသူ့စိတ်ထဲမှာရှိနေတယ်တဲ့ဟုတ်မလား မလေးအဲ့လိုလူမျိုးဖြစ်ပေါ်ရမယ်ဖြစ်ရမယ်ကြောက်ကြကောင်းနော်လူများကနှိမ့်လို့စွာနဲ့ရန်ရှာထိပါအပြစ်များကြီးအဲ့ဒီလူမျိုးဟာဘာနဲ့တူတယ်လဲလို့ဆိုတော့တဲ့သွားတပြပြသူ့နှခတို့သူ့နှခဆိုတာခွေသွားတပြပြသူ့နှခတို့ဒေါသမောဟခြံရံကြွ၍မာနမြညာဤတရားကိုမလားစေအကျိုးမနှပ်ဘူးတဲ့ ဝဲနေလဲတွားကြီးဖြတ်ပြီးဟဲဟဲဒီခွဲနေလဲတွားကြီးဖြတ်ပြီးဟဲဟဲဒီလိုလောက်တာလဲဒါလည်းရှိတယ်သူသူတော့ဘာမှကြိုးမရဘူးကောင်းလိုက်တယ်နော်သုဒ္ဓတရားမြင်ကြအတိများစွာရှိလဲတတိမရှင်တံပဇင်မမိမာနာကြီးကခွေမိပညာမီးစပါးကထောင်ငါမတ္တသုံးမကြခြင်းသူများကသာနှိမ်လို့စွာနဲ့ရန်ရှာတိပါအဖြစ်များကြီးသွားကြပြပြသူမခတို့ ဒေါသမောဟခြံရံကြွ၍မာနမြညာဤတရားကိုမလွားစေအကျိုးမနပ်ဘူးမလွားတယ်လည်းမတည့်နောက်ကပမာဒမေ့ရော့နေတာကုသိုလ်တရားတွေမေ့နေတာဒါနပြုဖို့မေ့တယ်သီလပြုဖို့သီလသောက်တည်ဖို့မေ့တယ်တရားပေါင်းတာပွားများဖို့မေ့တယ်ဝိယဝိသဆောင်ရွက်ဖို့မေ့တယ်တဲ့အဲ့ဒီမေ့နေတဲ့ပုဂ္ဂိုလ်တွေဟာအတွက်ဒါကဒါကတော့ကိုကိုယ်ကတည်းကရေးရတာ မဂုသောအာယုံကြော၌မေမျောမွန်နေတေရောက်ဖြစ်၏မလက်တတိဖြစ်တိုင်းဒီကမိရိခာမြမတေရသည်ဒုက္ခတောင်းဝလွတ်ကြောင်းသည်ကာမဂုဏသောအာယုံကြော၌မေမျောမွန်နေတေရောက်ဖြစ်၏မလက်တတိဖြစ်တိုင်းဒီကရုပ်ဖြစ်တိုင်းတတိနဲ့ရှုပြီးနာမ်ဖြစ်တိုင်းတတိနဲ့ရှုပြီး မနစ်တတိဖြစ်တိုင်းဒီကဒီရိခာမြမတရားဒီဒုက္ခနာဝလွတ်ကြောင်းဒီနောက်အခဏစိတ်မဲနှဲကိုဖြူစင်စေသည့်ဤ၆မျိုးဆိုတာလည်းပါဝိပဿနာဖြင့်ဖြူစင်စေဖို့ဆိုတာပါတယ်အဲ့ဒီဝိပဿနာနဲ့ဘယ်လိုဖြူစင်စေမလဲရှုပြီဆိုလို့ရှိရင်ဟောရရစင်တိုင်းဖြူစင်စေမယ် ယုံမြင်လိုက်တော့အကုန်ရှုရမည်လောဘဖြစ်စရာအာယုံမြင်မြင်နေမြင်နေရှုမနိုင်လို့မလို့လောဘဖြစ်ရင်ဖြစ်တယ်ဖြစ်တယ်တဲ့တဲ့တဲ့တဲ့ရှုတမဲ့တမဲ့တဲ့ရှုနှစ်တဲ့နှစ်တဲ့ရှုဒါပြောတာနော်လောဘအာယုံ ရှားကြိုက်ကြုံအကုန်ရှုရမည်လောဘအာယုံနံကြိုက်ကြုံအကုန်ရှုရမည်လောဘအာယုံစားကြိုက်ကြုံအကုန်ရှုရမည်လောဘအာယုံထိကြိုက်ကြုံအကုန်ရှုရမည်လောဘအာယုံကြံကြိုက်ကြုံအကုန်ရှုရမည်ဟုတ်လားရှုမှတ်လိုက်ကထိုခဏလောဘမဝင်ပြီနိုင်အောင်ရှုနိုင်ရင်လောဘမဝင်တော့မရှုမိလဲလောဘဝင်သူပင်ရှုရမည်နိုင်အောင်မရှုနိုင်လို့ လောဘဝင်လာပြီဆိုရင်အဲ့ဒီလောဘကိုပဲရှုလူကျင်မှုတတ်မဲ့မှုကိုပဲရှုလူကျင်နဲ့တတ်မဲ့တဲ့နှစ်သက်တယ်ဟုတ်ကဲ့လားမရှုမိလဲလောဘဝင်သူပင်ရှုရသည်သူ့မရှုလဲမာကောင်းထင်ခင်မင်းဆွဲလာသည် အဲ့ဒီလိုချင်တတ်မဲ့မှုကိုမရှိရင်ငါလိုချင်တယ်ငါတတ်မဲ့တယ်လို့ငါလောက်ထင်လာမယ်အဲ့ဒီကနေပြီးတော့လိုချင်တယ်အတတ်မဲ့စရာပေါ်မှာပုံပြီးခင်မဆွဲလာမှုဥပါဒဏ်တွေဖြစ်လာမယ်ဒါပြောတယ်အဲ့ဒီကနေသွားပြီးဘောသာတရလဲပြီးဒါပြောတယ်ရှုမရှိလေငါကောင်းတင်းခင်မဆွဲလန်းသည်ရှုမိလိုက်လေယုတ်နာမြင်ထို့ပြင်ကြောင်းသည်ရှုမိပြီဆိုလို့ရှိရင်တော့